အခန်းကြီး19အငယ်1မှ9တဖန်မောရှေအားသာရဖျားကတင်းဒီအာယုန်နှင့်သူ၏သားဣဒရေလအမျိုးသားတို့အားဆင့်ဆိုရမည်မှာဣဒရေလအမျိုးသားစုံတယောက်သည်တိုးစိတ်နွားကိုတတ်ထဲမှတတ်သည်ဖြစ်စေတက်ပြင်းမှတတ်သည်ဖြစ်စေဒါရဖျား၏တဲတော်ရှိတွင်ဒါရဖျားအား ပူဇော်တကာပြုခြင်းငှာပရိသတ်စည်းဝေးရာတဲတော်တကားသို့မဆောင်ခဲ့လျင် ထိုသူသည်အသက်တတ်သောအပြစ်ရှိသည်ဟုမှတ်ရမည်အသက်တတ်သောထိုသူကိုသူ၏အမျိုးမှပယ်ရှင်းရမည်ဣဒေလအမျိုးသားတို့သည်တော၌ပူဇော်သောရစ်တို့ကိုပရိသတ်စည်းဝေးရာတဲတော်တကားရှိတွင်ဒါဝရဖျားထံတော်မှယစ်ပရောဟိတ်ရှိသူဆောင်ခဲ့၍ဒါဝရဖျားအားမိတ္တဟာယရစ်ပူဇော်စေခြင်းကထိုတို့စီရင်ရသည်ယစ်ပရောဟိတ်သည် ထိုရစ်ကောင်တွေးကို ပရိသတ်စည်းဝေးရာတဲတော်တကားနား၌ရှိသောသာရဖျား၏ရစ်ပလင်ပေါ်မှဖြန့်၍စီဥကိုလည်းသာရဖျားအားမွေးကြံရဖို့မိရှို့ရမည်သူတို့သည်အထက်ကမှားယွင်းတကဲ့သို့နောက်တဖန်နတ်ဆိုးတို့အားရစ်မပူဇော်ရဤပညာတိသူတို့အမျိုးအစဉ်ဆက်ဆောင်းရသောပညာတော်ဖြစ်သည်ဤဒေလအမျိုးသားချင်းဖြစ်စေတင်တို့တွင်တဲနေသောတပန်းမျိုးသားဖြစ်စေ မီးရှို့ရာရစ်အစရှိသော အခြားသောရစ်တစုံတစ်ခုကို ပူဇော်သောအခါဒါဝရဘုရားအား ပူဇော်တကာပြုခြင်းငှာပရိသတ်စည်းဝေးရာတကားသို့ မဆောင်ခဲ့လျင် ထိုသူကိုသူ၏အမျိုးမှပယ်ရှင်းရမည်ဟု သူတို့အားဆင့်ဆိုရမည်အငယ်30မှ16ဣဒရလအမျိုးသားမှဆက်၍တင်တို့တွင်တဲနေသောတပန်းမျိုးသားဇုံတယောက်သည် အသွေးတမျိုးမျိုးကိုစားလျင် ထိုသူကိုငါသည်မျက်နှာထား၍သူ၏အမျိုးမှပယ်ရှင်းမည်အကြောင်းမူကားကိုခန္ဓာအသက်သည်အသွေး၌တည်၏တင်တို့ပြုသောအပြစ်ကို ဖြေစေခြင်းငှာထိုအသွေးကိုတင်တို့အားရစ်ပလင်ပေါ်မှငါပေးပြီလူအပြစ်ကိုဖြေသော အရာကအသွေးဖြစ်သည် ထိုကြောင့်တင်တို့၌အဘယ်သူမျှအသွေးကိုမစားရတင်တို့တွင်တဲနေသောတပားမျိုးသားလည်းအသွေးကို မစားရဟုဣဒရေလအမျိုးသားတို့အားငါအမိန်တော်ရှိ၏ဣဒရေလအမျိုးသားမှဆ၍တင်တို့တွင်တဲနေသော တပားမျိုးသားဇုံတယောက်သည်ဘုတ်ဆိုးလို့၍စားစရာဘို့သားငှက်ကိုဖမ်းမိလျင်သွေးကိုတွန်း၍မြေနှင့်ဖုံးအုပ်ရမည်အသွေးသည်ခတ်သိမ်းသောကိုခန္ဓာအသက်ရှင်အကြောင်းဖြစ်၏ထိုကြောင့်တင်တို့သည်ဇုံတစ်ခုသော ကိုခန္ဓာ၏အသွေးကိုမစားရဟု ဣသရေလအမျိုးသားတို့အားငါအမိန့်တော်ရှိ၏ခတ်သိမ်းသော ကိုခန္ဓာအသက်သည်အသွေး၌တည်သောကြောင့်အသွေးကိုစားသောသူမည်ဒီကားပယ်ရှင်းခြင်းကိုခံရမည်အလိုလိုတည်သောအကောင်သားရဲကိုက်၍တည်သောအကောင်ဤအသားကိုစားသော ကိုအမျိုးသားတပန်းမျိုးသားမည်ဒီကားစားလျင်မိမိအဝတ်ကိုလျှော်၍ကိုကိုရေချိုးရမည်ညာဦးတိုင်အောင်မစင်ကြွယ်ဖြစ်၏ထို့နောက်စင်ကြယ်ခြင်းရှိ၏ အဝတ်ကိုမလျှော်ရေမချိုးလျင်ကိုယ်အပြစ်ကိုကိုယ်ခံရမည်ဟုထာဝရဘုရားသည်ပညတ်တော်မူ၏။